နောက်တစ်ချက်တော့ယတ္တာနုတ္တရဏီနာတိအန္တလိခေတိပါဏိနောဒါလည်းအန္တလိခေတိလို့မဖားပဲနဲ့အန္တလိခေတိပါဏိနောပဋိဋ္ဌမတိကိသန္တိဘူမိယံဝိယတပ္ပထာတဗ္ဗုပတ္တဝဇာလံမယက္ခသောရာတိတံဘဝကနနာနသမௌဒာနံပရိဒံတံဗနာမဟိ ဧဝံမေတုတံဧကံသမယံဘဂဝါတာဝတိယံဝိဟရတိဇေတဝနေအနာထပိန္တိကတအာရာမေဒါမနေ့ကပြောခဲ့ပြီတတရခောဘဂဝါဘိက္ခုအာမန္တေတိဘိက္ခဝောတိကရန္တေတိတေဘိက္ခုဘဂဝတောပစ္စတောတုံဘဂဝါဧတတဝောစာ ဘူတပုပ္ပံဘိခဝေဒေဝာတုရသင်္ခါမောသမှုပဗျုံလှောအဟောတိဒီမှာလည်းပဲလာကြီးဟာထိုးဖြစ်တဲ့အတွက်ကြောင့်မို့ဒီအစင်အလာဖာနေ့တိုင်းတိတိတင်တံပေါ်အောင်သမှုပဗျုံလှောအဟောတိအထခောဘိခဝေတေကောဒေဝနာမိန်တော်ဒီပုတ်ကြတော့ဒေဝနမိန်တော်လို့မဖတ်ရအောင်ဒေဝနာမိန်တော်ဒေဝနံအိန်တော်အဲ့ဒီကနတ်ငယ်ဘောကအသေးသေးတင်လေးကမဖြစ်သွားတာ ဒေဝနာနတ်တို့ခိုးအိမ်တို့အစိုးရတော့တဲ့ကောတရားမင်းလို့ဒီလိုနဲ့ပြအောင်ဒေဝနာမိန်တော်ဒီဝီတာဝတိန်တိအာမန္တိတိသစေအခုနောက်ပိုင်းမှာသစေကိုတစေလို့ဖတ်တယ်ဦးဇင်းတို့ဘုံယဟန်လောကမှာပေါ့လေတစေလို့ဖတ်တာလည်းရှိပါဒါနားထောင်လို့မကောင်းသစေမာရိတာဒေဝနံသင်္ကာမကတာနံဥပ္ပဇေယဘယံဝါသံပိတတံဝါလောမဟံသောဝါ မမေဝတတမိန်တမေယေတဇက်ကံဩလောကိယာထာဒီညနာဒီညမှာလည်းပဲမမေဝလို့လည်းပဲတချို့ရွတ်ကြပါတယ်ဒါမှမဟုတ်နားထောင်လို့သိမကောင်းမမေဝတတမိန်တမေယေတဇက်ကံဩလောကိယာထမမဟိဝတဇက်ကံဩလောကယတံယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတတိ နောစီမီတစ်ဆက်ကပုံလောကီယာထဒီကလည်းပဲလာနှလုံးဆင့်နော်လာတစ်လုံးကတိတိတင်တိတိတင်နဲ့ညီမျှတယ်ဆိုတော့ပုံလောကီယာထအထပဇာပတိတ္တဒီဝရာဇတတစ်ဆက်ကဥလောကီယာထပဇာပတိတ္တဟိဝောဒေဝရာဇတတဇကံဥလောကယတံယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတတိ နောစီပဇာပတိတ္တဒေဝရာဇတတသကံဩလောကိယာထအထဝရုဏတဒေဝရာဇတတသကံဩလောကိယာထဝရုဏတဟိဝောဒေဝရာဇတတသကံဩလောကယတံယံဘဝိတတိဘယံဝါသံဘိတတံဝါလောမဟံသောဝါသောပဟိယိတတိနောစေဝရုဏတဒေဝရာဇတတသကံဩလောကိယာထ အထဣဒာနတ္တဒေဝရာဇတ္တတဇကံဩလောကိယထဣဒာနတ္တဟိဝောဒေဝရာဇတ္တတဇကံဩလောကိယတံယံဘဝိတတိဘယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတတိတိတံခောပနဘိခဝေတက္ကတဝါဒေဝနာမိန္ဒတတဇကံဩလောကယတံပဇာပတိတဝါဒေဝရာဇတတဇကံဩလောကယတံ ဝရုဏတဝါဒေဝရာဇတတဇကံဥလောကယတံဣဒာနတဝါဒေဝရာဇတတဇကံဥလောကယတံယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယေထာပိနောပိပဟိယေထတံကိတ္တဟိတုတကောဟိဘိခဝေဒေဝနာမိန်သောအဝိဒရာဂောအဝိဒဒောသောအဝိဒမောဟအဲ့ဒါအလေးတွေမှာနည်းနည်းလေးဖြတ်ပြီးတော့ပါ ဘီရုသံဘီဥတ္တရာတိပလာယီတိအဟင်္စခောဘိက္ခဝေဧဝံဝဒာမိသစေတုံမာကံဘိက္ခဝေအရိညကတဏံဝါဒုက္ခမူလကတဏံဝါဒုညာကာရကတဏံဝါဥပ္ပစီယဗယံဝါသံပိတတံဝါလောမဟံသောဝါမမေဝတတမိန်တမယေအနုတ္တရိယာထ ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာသရဏတံပန္နောသူကတောလောကဝိတုအနုတ္တရောပုရိသဓမ္မတာရတိအဲ့မှာဓမ္မလို့ဟိုနည်းနည်းပေါ့တာတတ်ပါတယ်ဒါလေးနဲ့မှနှလုံးသွင်းနေမယ်အနုတ္တရောပုရိသဓမ္မတာရတိတထာဒေဝမနုဿာနံဒီမှာလည်းတတ္တာလို့တချို့နှုတ်တဲ့တတ်ကြပါတယ်။နော်တားမှုနဲ့ထပ်ဆင်လို့ဆင့်ထားတာဖြစ်တဲ့အတွက်ကြောင့် တထာဒေဝမနုဿာနံဗုဒ္ဓဘဂဝါတိအဲ့ဒီနောက်ဆုံးကတိကလေးကဟိုဣတိပိသောကြီးတက်တက်ရွတ်တဲ့ခါမှာတော့ကိုတိထည့်ပြီးတော့ရွတ်ဖို့မလိုအောင်ဣတိပိသောဘဂဝါနေပြီးတော့ဗုဒ္ဓဘဂဝါဆိုရင်ဒါကိစ္စပြီးပါတယ်အခုဒီတဇက်တုတ်ထဲမှာဖြစ်တဲ့အတွက်ကြောင့်မို့နောက်ကဘဂဝါတိဆိုတဲ့အဲ့ဘဂဝါတိကလည်းနာဣဣလေးကရှင်းတာကြီးနေတာအဲ့ဘဂဝါတိတွေကပါနေတာအဲ့တော့ဟိုဂုံတော်ကြီးတက်တက်ရွတ်တဲ့ခါမျိုးမှာဒီနောက်ကတိလေးတွေထည့်ဖို့မလိုဘူး ဒီတုတ်ထဲမှာတော့ဗောဓတိကလိုပါတယ်ဒါကြောင့်မို့တိပါနေမမဟိဝဘိခဝေအနုတ္တရအနုတ္တရတံယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတတိအနုတ္တရတံမှာအနုရဲ့တရရဲ့အတ်ဆိုတဲ့အစိပိုင်းလေးရေပေါ့လေဒါတွဲထားတာအဲ့တော့တခါလဲအနုတ္တရတံလို့ဖတ်ချင်လည်းပဲရပါတယ်သို့တော့ဟိုအနုတ္တရတံလို့ဖတ်တာကအစင်လာပို့ပြီးတော့ကြပါတယ် နောစီမံအနုတ္တရိယာထအထဓမ္မံအနုတ္တရိယာထသွက်ခါတောဘဂဝတာဓမ္မောတံဒိဋ္ဌိကောအကာလိကောဧဟိပတိကောဟောပနေယိကောပစ္စတံဝေဒိတဘောဝိညူဟိတိပစ္စတံမှာလည်းပစ္စတံပစ္စတံနဲ့အဲ့လိုပေါ့သွားတတ်ပါတယ်နော်ပစ္စတံလို့ဒါပိပိတတာလေးထွက်ပါဝေဒိတဘောဝိညူဟိမှာလည်းဝိညူဟိလို့ရွတ်တတ်ကြပါတယ်နော်ဒီ ညကညကြီးဖြစ်တဲ့အတွက်ကြောင့်ညနှလုံးသွဲထားတာပါဣနောင်ဖြစ်တဲ့အတွက်ကြောင့်မို့သူကဒီသေတိတင်ထံသုံးနာတတန်လို့ဖြစ်မှာဒါကြောင့်မို့ဝိညူရှိလို့ဒီလိုရော့ပါအဲ့ဒီမှာလည်းပဲတိမပါပဲနဲ့ဒီတရားကုံတော်ကြီးတက်တက်ရွရင်တိပါဖို့မလိုပါဘူးတိမပါရဘူးဆိုရင်ဟီကလည်းပဲဟိဖြစ်သွားရပါလေဒါကြောင့်မို့ပစ္စတံဝေရိတဘောဝိညူဟိသူ့ရည်တက်တက်ရွရင်ဣတိထက်ပဲတိလေးထက်ရွမယ်ဆိုတော့ဝိညူဟိတိအဲ့ဒါတော့ပါဠိတရားနည်းရနည်းနည်းပြောင်းလဲသွားတာ ဓမ္မာဟိဝောဘိခဝေအနုတ္တရတံယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောပဟိယိတတိနောစေဓမ္မအနုတ္တရိယာထအထတံခံအနုတ္တရိယာထသုပတိပန္နောဘဂဝတောတာဝကတံခောအဲ့ဒီမဲ့သူပရိပန္နောလို့နှုတ်တက်ကြတတ်ကြရာတော့ဖြင့်ဒီတိုင်းညွတ်နေတယ် တုတ်ပฏิပန်နောနော်ပါးသောနှလုံးကရှေ့မှာလာရှိတယ်နောက်မှာမရှိဘူးအဲ့ဒါကြောင်းပြန်လုပ်ပြီးတော့ကိုသူပရိပန်နောလို့ဒီလိုနှုတ်တတ်ပါပြီးတော့တာသမင်းကျိတ်တန်ဖြစ်တဲ့ကြောင့်ကိုဦးဇင်းတို့ဗမာပြည်ယူနီတန်ပြောရရင်တော့တန်ဝန်းဘူးလိုပဲအတန်ထွက်ရပါဟိုဒါဘေးတန်ထိအောင်ရောက်မသွားစီရဘူးပေါ့လေသူပရိပန်နောလို့ဒီလိုထွက်တတ်ကြတယ်ဒီကြီးမှာပฏิပဒါလို့ထွက်တာမျိုးပေါ့နော်အဲ့တော့ဒီပါဠိရွယ်တော့ကိုဒီဝိသတာလေးနဲ့သူ့အခါမှန်ကန်အောင်ရုပ်ဖို့အရေးကြီးပါတယ် သုတ်ပတိပန္နောဘဂဝတောတာဝကတံခောဥဇုတ်ပတိပန္နောဘဂဝတောတာဝကတံခောညာယပတိပန္နောဘဂဝတောတာဝကတံခောတာမီစိတ်ပฏิပန်နောဘဂဝတောတာဝကတံခောမမလုံညစ်တင်ဆံခတ်နေရှိမှာနော်ဒါမှန်တယ်မမလုံညစ်တင်တက်တဲ့နေရှိတာကဒဂာနိယဆိုရင်လည်းလုံးနေတယ် ဒါကြောင့်မို့တာမီစိတ်ပฏิပန်နောဒီလိုရှိပါဘဂဝတောတာဝကတံကိုယတိတံသတ္တာရိပုရိတယုဂာနိအထပုရိတပုဂ္ဂလာယတိတံကိုလည်းပဲယတိတံလို့ဒီလိုလည်းပဲယူရင်ရပါတယ်ဧတဘဂဝတောတာဝကတံကိုအာဟုနေယောပါဟုနေယောဓခိနေယောအင်းဇလိကရဏီယောလာမလုံးကြီးကျင်တက်တက်နဲ့ နာကြည့်ကြတော့ဘုလုံညစ်တင်ဆံကအင်ဇလိကရဏီယောနော်ပြီးတော့အင်ဇဘာလည်းပဲညညတချမ်းနဲ့ဇာခွဲနဲ့ဆင်စလုံးမဟုတ်ဘူးသူတို့မြန်မာဘာသာအနေနဲ့သုံးနေကြတာတော့အင်ဇလီလို့သုံးနေကြနော်ဆယ်ခုလက်ချောင်းနူဖျောင်းကိုစူပေါင်းမယူကြံကုန်လို့ဒီလက်အုပ်တွင်ကြီးအင်ဇလီကိုစတဲ့ဖြစ်ပေါ်တယ်ဒါကတော့လင်္ကာအနေနဲ့ရေးတဲ့ခါတော့ထားပါလေဒီပါဠိပုတ်တစ်ခုအနေနဲ့ဖတ်ရင်တော့အင်ဇလိဟမ်အင်ဇလိကရဏီယော အနုတ္တရံပုံညက်ခိတံလောကတာတိဒီနေရာမှာလည်းပဲဒီခုံတော်တက်တက်ပွားများတဲ့ခါကျတော့လောကတာဒါပဲဟိုရေးချလေးနဲ့တိလေးကိုခြံထားအောင်အနုတ္တရံပုံညက်ခိတံလောကတာအဲ့လိုပြောသံဃာရှိဝဘိခဝေအနုတ္တရတံယံဘဝိတတိဗယံဝါသံပိတတံဝါလောမဟံသောဝါသောဗဟိယိတတိတံကိတ္တဟိတု တထာဂတောဟိဘိက္ခဝေအရဟံသမ္မာသမ္ဗုဒ္ဓောဝိတရာဂောဝိတဒောသောဝိတမောဟောအဘိရုအသံဘီအနုတ္တရာတိအပလာယီတိအားလေးတွေကိုနည်းနည်းနည်းနည်းချဲပြီးတော့ပါအဲ့ဒီအသံဘီမှာတချို့တချို့စာအုပ်များစာလုံးနဲ့များဆင်တာရှိမလားမသိဘူးစာလုံးနဲ့ထားလေးနဲ့ဆင်ရင်လည်းပဲဒါအသံဘီလို့ပဲဒါဖတ်ပါနော်ဒါပလာနိယနှမျိုးစလုံးဒါရပါတယ် ဣဒမဝောစဘဂဝါမဝောစမဟုတ်နော်မဝောစဣဒမဝောစဘဂဝါဣဒံဝတ္တဝနာတုကတောအထာပရံဣဒတဝောစတထာအရိယေဒုက္ခမူလီဝါတုညာဂာရီဝဘိခဝောအနုတရေထတံဗုဒ္ဓံဗယံဒုံမာကနောတိယနောစေဗုဒ္ဓံတရေယာထ လောကဇိထံနရာတပံဇိထံပါလောကဇိထံနရာတပံအထဓမ္မံတရိယာထနေယာနိကံဒုတိတိတံဒီနေရာမှာလည်းပဲဥဒ္ဓလို့အစင်အလာဖာနီးကရပ်ပလက်နှလုံးမှာရပ်ပလက်တစ်လုံးဟာနတ်တနတ်တနဲ့တန်ဖိုးတူတယ်လို့ဒီလိုယူဆပြီးတော့နေယာနိကံလို့ဖတ်ပါတယ်ရေဘုံရဆိုတဲ့ပုံလည်းရှိပါတယ်နော်ဒါဒကာတွေကတော့ရေဘူးရရေဘူးရနဲ့ဖတ်လို့ရှိတယ် ဘုန်းကြီးတွေကရေပုံရလို့ဖတ်ပါတယ်အဲ့ဒီမှာလည်းရပလက်ဟိုရပလက်ရပင်းပေါ့လေအဲ့ဒီရပလက်ရပင်းဆိုတာကိုဦးဇင်းတို့ကရပလက်နှလုံးလို့ပဲသုံးပါတယ်အဲ့ဒီရပလက်နှလုံးကြီးရမှာအထက်ရပလက်ဟာနတ်ငယ်နဲ့တန်ဖိုးတူတယ်လို့ဒီလိုရှင်းဆရာတော်များယူဆပါတယ်ဒါကြောင့်မို့နေယာနိကံလို့ဒီလိုဖတ်ပါတယ်နေယာနိကံသူဒေတိတံနောစေဓမ္မံတရေယာထနေယာနိကံသူဒေတိတံ အထတံခံတရိယာထပုညက်ခိတံအနုတရံဧဝံဗုဒ္ဓံတရံကာလံဓမ္မံတံခိသဘိခဝောဘယံဝါသံပိတတံဝါလောမဟံသောနဟိတတိဒါဆက်ဆက်တို့ပြီးတော့